လူခဲ့တဲ့ယက်တီကအပမာဒအရင်ခံပြီးတော့အပမာဒပြောလို့ရှိရင်ပမာဒလည်းပြောမှဒါမှအထင်ရှားပါတယ်ပမာဒနဲ့အပမာဒယောဂီများဒီနားလည်းယုံမျှအတူချုပ်ပြီးတော့ဗောလေရှင်းလင်းတင်ပြခဲ့ပါပြီဒီနေ့ပြောချင်တာတော့ ကုသိုလ်ရေးခေါ်တဲ့ဓမ္မရေးမှာလေဟိပြကွယ်ပော့ဆမိလျော်မှုလျော်မှုပမာဒနဲ့အပမာဒအခွဲပြီးတော့စာရုပ်နဲ့လက်ပြီးပေါင်းစပ်ပြီးတော့ပြောပါဦးမယ်အဲ့ဒီနှမျိုးတွေကပမာဒကိုရှိဥစွာပေါ်လေးအတူချုပ်ပြီးတော့ ရှင်းလင်းတင်ပြပါမယ်ပမာရအတိပ္ပယ်တော့ကြည့်ပြီးပါပြီအများနားလေတာတော့ပမာရမိလျော်ချင်းလို့ဒီလိုပဲနားလေပါတယ်မိလျော်ချင်းပြိယေကတော့ပု္ပ္ပစာကြီးပေါ့ပု္ပ္ပစာတယ်ဆိုရင်မိတာပါပဲအဲလိုမိလျော်ပု္ပ္ပစာပြီဆိုလို့ရှိရင် ရှောင်ရှားခြင်းနဲ့အရာတွေကိုရှောင်ရှားဖို့ဘုတရားတွေလည်းပဲပြစ်ကွက်တော်တော်တော်ပါပဲလေဟင်းတော်တော်တော်ပါပဲအဲဒီလိုအဓိပ္ပာယ်ရပါပဲအဲဒီလိုပမာဒလက်ကပြုတဲ့ပုဂ္ဂိုလ်တွေကတော့အရှုံးတက်တက်ပါပဲအဲဒါဆိုဆိုကျိုးတက်တက်ပဲရဖို့ပါပဲဒါမှမဟုတ်အရှုံးတက်တက်ပဲဖြစ်ပါလေ အပမာဒလက်ကင်ကြည့်တဲ့ပုဂ္ဂိုလ်တွေကတော့အရှုံးရဲ့ဆန့်ကျင်ဘက်ပေါ်လေအမျက်ကြီးအများကြီးထွက်လာတယ်ဘဝအမျက်ကြီးပေါ်လေအဆိုးဆုံးအထိပေါ်လေထွက်လာနိုင်ပါတယ်တော့အဲဒါလောက်ထိပမာဒနဲ့အပမာဒဟာဂုံကြီးချင်းကွာခြားပါတယ်အဲဒီမေလျော့မှုဆိုတာဟာ လောကကြီးရမှာလည်းပဲမေးလျော့မှုဆိုတာရှိပါတယ်လောကကြီးဆိုတာလူမှုရေးတွေပေါ့လေတော့မလားတော့ပြီးတော့ကုသိုလ်ရေးခေါ်တဲ့ဓမ္မရေးမှာမေးလျော့တာလည်းရှိပါတယ်ကုသိုလ်ရေးဆိုတာကပြောเสียကဲเสียအပြစ်ကြီးပြီးတော့ကောင်းကျိုးရတဲ့ကိစ္စဝါဝအကျူးအမှုတွေ ကုသိုလ်လို့ခေါ်ပါတယ်ကုသိုလ်အရေးလို့လည်းခေါ်ပါတယ်သူကတော့အတိကဲတဲ့အရာမှန်သမျှဆိုရင်ကုသိုလ်လို့ဆိုရပါပဲဒီတော့အတိကဲလို့ရှိရင်ကုသိုလ်ခုံကြီးဆိုတာအလိုလိုတက်လာတာပါပဲဘယ်လောက်ပဲလောကမှာဒီပြည့်စုံမှုကြီး ရှိနေပြီမဲ့လို့အပြစ်မကင်းဘူးဆိုလို့ရှိရင်တော့ခရဝယ်တွေနဲ့အများကြီးဆိုးရုံမှုတွေလည်းအများကြီးဖြစ်နေပါလား။ဒါကြောင့်အပြစ်မကင်းအပြစ်ကင်းအောင်ပေါ့လေအထူးကြိုးစားဖို့လူတိုင်းလူတိုင်းပါလိုတယ်ဆိုတာအဲ့ဒီဒီစိတ်တည်းရတော့ရှိထားမှာပါပဲ။ ဓမ္မရေးဆိုတဲ့စုစုမှာဓမ္မအရာကတော့အမျိုးမျိုးကိုဒီဒီအတိပ္ပယ်ပြန်လို့ရပါတယ်ဒါပေမဲ့သူ့အလည်းသူတော့အတိပ္ပယ်ကခွာချပါတယ်အခုလူကြည်ကင်းကောင်းကျိုးရကုသိုလ်ရေးမှာဆိုလို့ရှိရင်မြတ်စွာဘုရားဟောထားတဲ့ဓမ္မကတော့ဒီ လိုက်နာကျင့်သုံးတဲ့ပုဂ္ဂိုလ်များကိုအောက်တန်းမကြရအောင်လို့ပို့ဆောင်ပေးတယ်ဆိုတဲ့အဓိပ္ပာယ်ဆောင်မတယ်ဆိုတဲ့အဓိပ္ပာယ်လည်းရပါတယ်ဆောက်ရှောက်ကာကွယ်တယ်အစဉ်တန်းမြင့်တင်ပေးတယ်ဆိုတဲ့အဓိပ္ပာယ်ရပါတယ်အဲ့ဒါတော့ဒီဓမ္မဟာကုသိုလ်ရေးဓမ္မဟာ လေးလက်တဲ့အတိပဲအမှန်ကောင်းရတဲ့အတိပဲထွက်ပါတယ်လောကကြီးမှာလည်းပဲပညာသင်ခြင်းပညာသင်ရပဲမင်းလျော့ပို့ဆောင်နေလို့ရှိရင်သူ့အရွယ်လိုက်ပညာတွေဆုံးရှုံးလာတာစီဝါရှာရင်ကြလို့ရှိရင်စီဝါရှာရပဲရှာနေတဲ့အချိန်ရှိရတဲ့မင်းလျော့ပို့ဆောင်ပြီးတော့လင်းပြွက်ွက်နေမယ်ဆိုလို့ရှိရင် ကြေးဝင်မရဘူးတကူရေးမိသားစုအတွက်စောင့်နေရည်လည်းခက်ပဲကျမ်းမာရေးဂရုစိုက်ဖို့ရမေးလျော့ပို့ဆနေလို့ရှိရင်ကျမ်းမာရေးတွေချုပ်တယ်ပြီးတော့ယောဂတွေရနိုင်တယ်လူဆက်ဆံရတဲ့ပြည်ပြည်ဆက်ဆံမယ်ဆိုမေးလျော့ပို့ဆပြီးတော့ဆက်ဆံမယ်ဆိုရင်အများနဲ့ဆက်ဆံရေးပါလည်းပဲဆန့်ကျင်ပဲဖြစ်နိုင်တယ် စသည်စသည်ပေါ့လေလူကိစ္စဝါဝါရင်ဖာပေါ့လေသူ့နေရာနဲ့သူပေါ့လေဆောင်ရွက်တဲ့အရာတွေကိုဆောင်ရွက်ဖို့ရာအတွက်မိလျော့ပို့ဆပြီဆိုလို့ရှိရင်လောကကြီးနဲ့ပတ်သက်တဲ့ဆုံးရှုံးမှုတွေကတော့အများကြီးဖြစ်သွားနိုင်ပါတယ်။ဒါကြောင့်ပမာဒဟာဆုံးရှုံးမှုကိုဖြစ်စေနိုင်တယ်ဆိုတာပေါ့လေ။ဆွေးကြပါစို့။ ဒုက္ခရေးမှာမိလျော့ပို့ဆောင်မှုကြောင့်ဆုံးရှုံးပုံလေးတွေပေါ့လေကိုယ်ပိုင်ပစ္စည်းတစ်ခုခုပေါ့လေတဏှာရမှာချထားပြီးတော့ထသွားတဲ့အခါမှာမိတ်သွားလို့ရှိရင်ဒီပစ္စည်းဆုံးရှုံးတာပါပဲအဲ့ဒါမိတဲ့အတွက်ဆုံးရှုံးသွားတော့ ပစ္စည်းတန်ဖိုးအလိုက်ပေါ့လေတန်ဖိုးကြီးတဲ့ပစ္စည်းဆိုရင်အကြီးကျယ်ဆုံးရှုံးတာပေါ့ဒီမှာအဲ့တော့ပစ္စည်းတစ်ခုဒီနေရာမှာချထားပြီးတော့ထပ်သွားတဲ့အခါမှာမိသွားပြီဆိုလို့ရှိရင်တော့ဒါဆုံးရှုံးမှုတက်တက်ပဲဆိုတာပေါ့လေပြီးတော့ခီးသွားတဲ့အခါမျိုးမှာမိရထားနဲ့ခီးသွားတာလည်းရှိတယ် မော်တော်ကားနဲ့ခီးသွားတာလည်းရှိတယ်။ရေလားကတင်းပေါ်နဲ့ခီးသွားတာလည်းရှိတယ်။ခီးဆုံးလို့ရောက်တဲ့အခါမှာခုပစ္စည်းတွေအဲဒီရင်ပေါ်မှာကျန်းနေမယ်ဆိုလို့ရှိရင်တော့မြတ်သောအဖြစ်ဆုံးရှုံးဖို့ပါပဲ။အလုပ်တစ်ခုခုကိုသူ့အချိန်လိုက်ဖို့လေ လုတ်ဖို့ရံပေါ့လေလေဟင်းပြက်ခွဲပြီးမေ့ပြီးတော့မလုံးပြီဆိုလို့ရှိရင်တော့အကြီးအလုတ်လည်းပဲပြက်ခွဲသွားတော့အကြီးလုတ်ချင်းရောက်ရနိုင်တဲ့အကျိုးရလဒ်ကြီးလည်းပဲဒါလည်းပဲဆုံးရှုံးလို့လည်းပါပဲတော့အချိန်ခါလိုက်ပေါ့လေလုံးလို့ပတ်စံရတဲ့ပုံကိုယ်ကြီးဆိုလို့ရှိရင်အချိန်အဲပြက်ခွက်လို့ရှိရင်တော့ သူ့ချိန်လိုက်ရေးကိုလည်းမရတော့ဘူးတမအဲ့ဒါဆုံးရှုံးတော့ပါပဲအဲ့ဒီလူမိသားတွေကလောကရေးမှာပေါ့လေမိသားတွေပဲလို့ဒီလိုဆိုရမှာပါပဲအဲ့တော့အဲ့ဒါလည်းပဲမကောင်းဘူးလို့ဆိုရမှာပါပဲမိလျော့ပေါ်ဆိုတာမကောင်းဘူးဆိုတော့မမေ့တာမပေါ်ဆတာတောင်းတရားတွေမလျှင်မပြစ်ခွတ်တာဟာ ကောင်းတယ်ဆိုတဲ့အဓိပ္ပာယ်ရပါတယ်ဓမ္မဒီကောင်းတဲ့လမ်းစဉ်ကိုလိုက်လို့ရှိရင်ဒါဆုံးရှုံးမှုမရှိဘူးပေါ့ဆုံးရှုံးမှုရှိဘူးဆိုလို့ရှိရင်ဆုံးရှုံးခြင်းကြောင့်စိတ်မချမ်းသာတာလို့ပါလို့အဲ့ဒါတွေလည်းမရှိနိုင်ဘူးပေါ့ဓမ္မအမှန်တော့ကောင်းပါလေလောကကြီးမှာလည်းပဲအဲ့ဒီလိုမေ့လျော့ပေါ်ဆမှုမရှိဘဲနဲ့ပေါ့လေမမေ့မလျော့မပေါ်မဆမှု မလင်းရအောင်ပေါ့လေအထုသတိထားပြီးတော့နေတတ်တဲ့ပုဂ္ဂိုလ်ကြီးအခုလောကမှာဆိုလို့ရှိရင်ချမ်းသာနေတဲ့ပုဂ္ဂိုလ်ကြီးအများအားဖြင့်ပမာဒတရားနှိမ့်ဆက်ဖြစ်စီတာမရှိပဲနဲ့ပမာဒကဲတဲ့ကဲတဲ့ကဲတဲ့ပုဂ္ဂိုလ်ကြီးလို့ဆိုမှာပါပဲဒါနသီလဘာဝနာနဲ့ဆက်ပြီးတော့မေ့တာကတော့ပောဆတာကတော့ အကုသိုလ်ကြီးရမှာမေးတယ်လို့အဲဒီလိုဆိုအောင်ပါပဲအဲဒီကုသိုလ်ကြီးတွေမှာမေးတာကိုတော့ဒီမှာပမာဒလို့ဆိုလိုပါတယ်ဒါကြောင့်ပမာဒကုသိုလ်အရေးမှာမေးလျော့မေးလျော့ခြင်းလို့ပြဆိုထားပါတယ်တော့အဲဒါကိုအဘိဓမ္မာဝိပင်းပါဠိတော်မှာလည်းပဲပမာဒအကြောင်း သုံးမျိုးခွဲပြီးတော့ပြထားပါတယ်အဲ့ဒါဟိုနေ့ကအကျမ်းစာလက်စာအနုစာအနေနဲ့ပေါ့လေခွဲပြီးတော့ပြောခဲ့ပါပြီမာဠိတော်တော့ဘုန်းကြီးတော်မြို့တော်ကိုရိုးလည်းနားလည်းမဟုတ်တော့သဘောလောက်ပဲပေါ့လေရှင်းရှင်းလေးလေးတင်ပြသွားပါဗျာအဲဒီမှာပြထားတာကတော့စိတ်ကို လွတ်ထားခြင်းဆိုတာပေါ့လေပြထားပါတယ်ဒီစီတရားတွေအခြေစိုးတွေပေါ်မှာပဲဖြစ်ဖြစ်ကာမဂုဏ်အာယုံပေါ်မှာပဲဖြစ်ဖြစ်သလတိရဘာဝနာကုသိုလ်ရေးမှာပေါ့လေအဲဒီလိုကုသိုလ်ရေးတော့မှာပဲဖြစ်ဖြစ်ပေါ့လေစိတ်ကိုလွတ်ထားတာအထူးအဖြစ်တော့ရှိနှစ်ပိုင်းမှာစိတ်ကိုလွတ်ထားတာပေါ့ စိတ်ကိုထိတ်ချုံမှုမရှိဘဲနဲ့လွတ်ထားတယ်ဆိုလို့ရှိရင်ကလေးများအရွယ်ရောက်ပြီဆိုလို့ရှိရင်မွေးမိမွေးဖွားလို့ဟာပေါ့မွေးဖွားလို့ဟာဒီလိမ္မာတဲ့ကလေးလေးလိမ္မာတဲ့သားလေးသမီးလေးဖြစ်ဖို့ရာအတွက်ထိတ်ရချောင်းရပါတယ်ဒီတိုင်းပြစ်ထားလို့မရပါဘူးကွာ အမိမလေးကိုပို့မစားပဲလဲဟိုလိုထင်ရချောပါလား။နွားတွေဘာတွေမွေးထားလို့ရှိရင်စရက်မှလုပ်ပြီးတော့ထင်ရချောပါလားဒီမှာ။ဒီတိုင်းလွတ်ထားလို့မရပါဘူး။အဲလွတ်ထားလို့ရှိရင်တော့ကလေးလည်းဆုံးရတာပဲ။ခုနနွားတွေလည်းဆုံးရတာပဲဒီမှာ။တခါလောက်လွတ်ထားရုံနဲ့ပြန်သိမ့်နိုင်လို့ရှိရင်တော့တော်ရဲ့ အခါကအထက်ထပေါ်လေလွတ်လပ်ခွင့်ပေးထားတာနေခြင်းလိုနေတော့ဆိုပြီးတော့ပေါ်လေလွတ်လပ်ခွင့်ပေးထားတာမျိုးပေါ်လေအဲ့ဟာမျိုးကသိဆိုးပါလေသူကတော့ပစ္စည်းဟုတ်ပဲများပါလေပမာဒတွေလွှမ်းမိုးပြီးတော့ပေါ်လေပစ္စည်းဟုတ်ပဲများတော့တာပါပဲအဲ့ဒီလောက်လေးတော့ကြိုပြီးတော့နားလည်ထားရမယ်များသောအားဖြင့်လူလောကမှာတော့လူတွေဟာ မကောင်းမှုဒုစရိုက်မှာသာလေဟင်းပြက်ခွေပြီးတော့အမိကြီးမိကြပါလားသစ္စာရလည်းလူတဘာဝလေးဖော်ပြထားပါတယ်ပပဆိုရတော့မတိမနောတဲ့လူတွေရဲ့စိတ်နေစီတာဟာအောက်တန်းကျတဲ့အပြုအမူတွေမှာပျော်မွေ့တယ်အဲဒီလိုဆိုထားပါတယ်တော့ဒီတော့ဒုစရိုက်နဲ့အမိကြီး မေ့လီပြီဆိုလို့ရှိရင်တော့ဒီပုဂ္ဂိုလ်ဟာအောက်တန်းစားတဲ့အပြုအမူတွေပြုတော့သူရဲ့အပြုအမူကလူအောက်တန်းစားဖြစ်အောင်ပေါ့လေမေ့မေ့အောင်မတောက်ပြောင်အောင်ပေါ့လေဖန်တီးပြတာဆုံးရှုံးတဲ့တကြီးဖြစ်တော်တော့ပါပဲအဲ့ဒါမျိုးတော့အမှန်တန်ကြောက်စရာကောင်းတဲ့မေ့လျော့ခြင်းလို့ဆိုရမှာပါပဲဒုစရိတအကျင့်ဆုံးအုပ်စုသုံးအုပ်စုရဲ့မှာ ပထမဆုံးအုပ်စုကတော့ကာယဒုစိတဆိုတာရှိပါတယ်ကိုယ်နဲ့ဆက်တဲ့အခြေစိုးတဲ့ဟမ်ဒါလို့ကိုယ်နဲ့ဆက်တဲ့အခြေစိုးပုံမှာပေါ့လေစိတ်ကိုလွတ်ထားတာပြန်ထိတ်ချုပ်မှုမရှိဘဲနဲ့လွတ်လပ်ခွင့်ပေးထားတဲ့သဘောမျိုးပေါ့လေဒါမှာအဲဒါမှာကာယဒုစိတ်ပုံမှာပေါ့လေ အဲမိလျောပို့စားတယ်လို့ဆိုမှာပေါ့ကာတုစိတ်၃ပါးဆိုတာကတော့တစ်သူတကူတတ်ခြင်းဘုဂုံမကုံလေးကြီးအစပါဘူးနိဒုစာကိုခိုးခြင်းအဖုံးတန်တဲ့ပစ္စည်းပဲဖြစ်စီသူပိုင်သူပိုင်ပစ္စည်းဆိုလို့ရှိရင်တော့မယူရဘူး သို့မပိုင်မဆိုင်သောကာမကိစ္စတို့မှာမတရားကျူးလွန်ခြင်းတဲ့အဲ့ဒါဟာအလွန်ဆိုးတဲ့ကိုယ်နဲ့ဆက်တဲ့အကျင့်ဆိုးပါပဲဒါကြောင့်သူတစ်ပါးကိုဒီဒီတပ်ဖို့ပေါ့လေတပ်ဖို့ကြံစည်နေတာအဲ့ဒါကြံစည်နေလို့ရှိရင်ဒါ တတ်နေလို့ရှိရင်တတ်ဖြစ်လို့ရှိရင်တတ်နေလို့ရှိရင်အဲ့ဒါစိတ်ကိုသတ်မှုပါတိဆိုတဲ့မှုမှာလွတ်ထားတာပဲလို့ဆိုရမှာပါပဲတခါလုံးကျุလို့ရုံနဲ့သတိမရဘူးဆိုလို့ရှိရင်တော့နောက်လည်းပဲထက်ကထက်ကကျุလို့နေတာပေါ့မင်းသဘောအတိုင်းပဲဆိုတာပေါ့လေအဲတတ်ချင်ရင်အဲတတ်လို့ဆိုတာပေါ့လေ လွတ်ထားလိုက်ကြလွတ်လပ်ခွင့်ပေးထားလိုက်ကြရှိမဲ့ကံမဲ့တစ်ခါလည်းဖြစ်သွားတာအဲ့ဒီခါမျိုးကိုပြောပါတယ်အဲ့ဒါပမာဒပဲဒီမှာအဲ့ဒီအချိန်လေးမှာတမှုမှရှောင်ကြရတဲ့ကုသိုလ်ကိုမေ့သွားတယ်ဆိုတဲ့အဓိပ္ပာယ်ပေါ့မေ့သွားတယ်ပမာဒဖြစ်သွားတယ်ပေါ့ပုပ္ပဆဆတယ်ပေါ့လေလူမှုတရားအဲ ပြက်ကွက်သွားတယ်လေဟင်းသွားတယ်ဆိုတာပါလေလူဝန်တရားတွေလည်းအကုန်လုံးတခါတည်းမှာလေဟင်းပြက်ကွက်သွားတာပါပဲအဲ့ဒီခိုက်တမှာဒီလိုတတ်တဲ့အမှုဟာမရှင်းလို့ယုံစရာကြီးလို့လည်းပဲဒီလိုလည်းမသိတော့အာမီးလုံးပူးနေတဲ့မီးတွေပူးနေတဲ့တန်လုံးကြီးပေါ့လေအပူပဲလို့ဒီလိုပဲမစဉ်းစားတော့ဘူး ညိပတ္တပူတာကိုလည်းပဲသူမစင်စားပြီးတော့မစင်စားပြီးတော့ဓမ္မရှက်မှုကြောက်မှုယုံမှုယွတ်မှုဆိုတာဘောလို့မရှိတော့မစင်မယုံတယ်လို့ဘောလေချစ်ချစ်တော့ပူနေတဲ့တန်လုံးကိုဘောလေကံရဲတဲ့တတိမယွတ်တယ်လို့ဘောလေအဲဒီလိုဖြစ်လာတယ်အဲဒါအာရိကလောတ္တပခေါ်ပါတယ်အဲဒါဒီကတ်လာပြီဆိုလို့ရှိရင်တော့ ခုနတတ်မှုကိုတော့ရဲရဲကြီးပေါ့လေပြုတော်တာပါပဲတော့အဲ့ဒီလိုဆိုလို့ရှိရင်သူ့မှာပမာဏဝင်နှောက်တဲ့အတွက်လူကျင့်ဝတ်တစ်ခုပျက်စီးသွားပြီရှောင်ကြည်သေးတဲ့အရာတွေသူ့နေရာတဲ့သူရှောင်မှမရှောင်ဘူးဆိုလို့ရှိရင်တော့ရှောင်လို့အပြစ်ကင်းတဲ့ကုသိုလ် အပြစ်ကင်းလို့ကောင်းကျိုးရတဲ့အကျိုးအပြစ်ကင်းမှုနဲ့ကောင်းကျိုးရမှုပေါ့လေအဲ့ဒါကြီးဆုံးရှုံးသွားတာတဲ့ဘယ်လောက်ကြောက်စရာကောင်းလို့ဆုံးရှုံးသွားတယ်ဆိုလို့ရှိရင်ကိုကြီးတရားရှိမှ လူအစဉ်တန်းကရှိရတာမရတာကိုကြီးတရားမဲ့ပြီဆိုလို့ရှိရင်လူအစဉ်တန်းလည်းတစ်ခါတည်းဆုံးရှုံးသွားတယ်တော့ဒါကြောင့်ပမာဒဟာ အရှုံးသက်သက်ပဲလို့ပြောခဲ့ပါတယ်တော့အသက်ခံရတဲ့ပုဂ္ဂိုလ်ရဲ့ပုဂ္ဂိုလ်ကိုလည်းပဲကြည့်ပေါ့သူတွေဟာမတည်ကြင်ရဘူးရှင်ရတာပဲညံလို့တဲ့အသက်အဆုံးရှုံးခံရတာဆိုတာဘယ်လောက်နစ်နာသွားမလဲဆိုတော့ကြည့်ပေါ့ပြီးတော့လည်းပဲဒီသက်ခါတဲ့တတ္တဝါတူးတဲ့မဟုတ်သူအတိုင်းဝန်းနဲ့နေတာ တိုင်ဝိုင်းကတူတယောက်ဒီလိုသက်ခံရပြီဆိုလို့ရှိရင်ဒီတိုင်ဝိုင်းဟာလှုပ်လှုပ်ရှားရှားနဲ့ခြောက်ခြားကုန်တာပဲဆင်းရဲကုန်တာပဲဒီတော့သက်ခံရတဲ့ပုဂ္ဂိုလ်နဲ့နိမ့်တာသွားတာနဲ့အတိုင်ဝိုင်းကြီးဟာလှုပ်လှုပ်ရှားရှားနဲ့ဝိနည်းမှုတွေဖြစ်ရတာတတ်တာကိုကျိုးပြီးတွေဖြစ်ရတာလည်းမသက်သာဘူးဟမ်ဒီလိုနိမ့်တာလေကိုယ်ရင်လူမှုတရားပြည့်ွက်တာမဟုတ်ဘူး ပြစ်ကွက်တဲ့အတွက်အသက်ခံရတဲ့ပုဂ္ဂိုလ်လည်းသူအတိုင်းဝိုင်းကြီးဟာဘယ်လောက်နစ်နာဆုံးရှုံးသွားတယ်ဆိုတာအဲ့ဒီလိုလည်းတွေ့ရပါတယ်။ဟွန်းရှုခလေးတွေဝခလေးတွေကြီးပါလားလူတွေကဟင်းရတို့ဖြစ်စေစိတ်ဆိုးလို့ပဲဖြစ်စေပါလေသူတို့တတ်ဖို့ရန်ကြိုးစားပြီးဆိုလို့ချင်းချုပ်ချာနော်နော်ဟိုပြေးကြည့်ပြေးနေဟိုကဒီကလည်းကမသက်သာဘူး အဲနောက်ဆုံးတော့လူကြီးရဲ့လက်ချက်တွေပဲဒီဘွယ်ဝင်ကြရတာတွေပေါ့လေဘယ်လောက်နစ်နာတယ်ဆိုတာကြည့်ပါရမှာတော့ပေါ့ဒီတော်ဘာတို့ကောင်းငင်ကတော်တဲ့ငှက်တို့ဘာတို့ဘာမှမသက်တာဘူးပေါ့လေလူကြီးရတာလေကိုရေးစာနာတဲ့အနေနဲ့ပေါ့လေဒါလေးကင်းဖို့သိအရေးကြီးပါတယ်မကင်းဘူးဆိုလို့ရှိရင်တော့ ကင်းလို့တန်ရှင်းတဲ့အမှုတွေတန်ရှင်းလို့ကောင်းကျိုးရတဲ့အရာတွေပေါ့လေအဲ့ဒါတွေမေ့လျော့တဲ့သဘောဖြစ်သွားတာပါပဲဒီမှာလည်းအဲ့ဒီကုသိုလ်တန်ရှင်းတဲ့အနေအထားကိုပေါ့လေမမေ့ရဘူးဆိုတာပေါ့လေမြတ်စွာဘုရားမိကြပါလေထို့တူပဲခိုးဖို့ကြံစည်ရရင်ခိုးယူနေရပေါ့လေကာမဂုဏ်မှာမတရားကျွလွန်မှု ကျန်နေရင်ပေါ့ပိုင်ဆိုင်မှုဟုတ်ထဲမှုမကင်းတဲ့သမီးမျိုးတွေပေါ့လေယောက်ျားတွေကကြံကြည်တာကာမပိုင်ရှိတဲ့သူများမယားကိုကြံစည်နေတာကာမပိုင်ရှိတဲ့မျိုးသမီးတွေကလည်းပဲအခြားယောက်ျားနဲ့ပေါ့လေဖောက်ပြဖို့ကြံစည်နေတာဟွန်းကျူးလဲကျူးလွန်နေတာပေါ့လေအဲ့ဒါလိုကြံစည်ကျူးလွန်နေလို့ရှိရင် သူ့ရဲ့စိတ်ကိုကာတုစိတ်မှာပေါ့လေလွတ်ထားတာပဲတခါတော့ကျุလွန်ပြီလို့ရှိရင်ခိုးမှုနဲ့ခုနမိစ္ဆာစရာမှုတခါတော့ကျุလွန်လို့ရှိရင်နောက်ပြန်ပြီးတော့မဆုတ်တော့ဘူးဟာအဲ့ဒီအဲ့ဒီပုံမှာပဲစိတ်အလိုကြလွတ်လပ်လွတ်ထားတယ်လွတ်လပ်ခွင့်ပေးထားတာအဲ့ဒီခိုက်တမှာဆိုလို့ရှိရင်ရှောင်ကျင်ရတဲ့အပြစ်ကင်းတဲ့ကုသိုလ် အပြစ်ကင်းလို့ကောင်းကျိုးရတဲ့ကုကုသိုလ်ပေါ့လေပြစ်ကင်းတန်ရှင်းတဲ့ကုသိုလ်မိတ်နေတာပါပဲဒါကြောင့်မလို့အဲ့ဒါတွေကိုပမာဒလို့ခေါ်ရပါတယ်ဒီမှာအဲ့ဒါကတော့ကာရုစိတ်၃ပါးမှာမိလျော့ပော့ဆပုံပေါ့လေဒီမှာအဲ့ဒါကြီးကျွလွန်တဲ့အတွက်အသက်ရှင်စဉ်ကာလမှာ ညာရဲ့ကိယခါခြင်းစသည်စသည်ပေါ့လေဒါမျိုးတွေစေတနာကရုပ်ထားတော့အဲ့ဒီစေတနာအလိုက်နောက်နောက်ဘဝတွေမှာလည်းပဲဆိုးကျိုးတွေရကုန်ပေါ့လေဥဒ္ဒတရကလေးလည်းပြောပြဖို့တော့တာဝန်ရှိပါလေဒါပေမဲ့လို့ဒီတရားလုံငါကိုဥစားပြရတာဖြစ်တော့အဲ့ဒါတွေကိုဥစားပြရလို့ကြည့်ဟိုမှာအချိန်နဲ့သွားမှာမဟုတ်လို့ ဒါလောက်ပဲဘုန်းကြီးတို့ရှင်းလင်းတင်ပြခွင့်ရှိပါတယ်ထို့တူမူသာဝရစသော၄ပါးဝစီတုစိတ်၄ပါးကိုအပေါ်မှာလည်းပဲစိတ်ကိုလွတ်ထားရင်လည်းဒါပမာဒပဲအဲ့ဒါလည်းဆက်ပြောပါမယ်အဲဒီဝစီတုစိတ်၄ပါးဆိုတာကတော့လိန်ပြောဖို့ ဂုံတိုက်ဖို့ဆေးရေးဖို့ပေါ့လေအဖြစ်အသိနေပေါ့လေအနှစ်သာရမဲ့တဲ့စကားတွေပြောဖို့ကြံစည်နေလို့ရှိရင်လေးလေးလေးပြပြောကြခြင်းအစသည်မှာပေါ့လေကြည်ဆောင်ရတဲ့ကုသိုလ်တန်ရှင်းပြီးတော့ကောင်းကျိုးရတဲ့ကုသိုလ်မိနေတာပါပဲဒါကြောင့်လို့အဲ့ဒါတွေကို ပမာဒလို့ခေါ်တာပါပဲလိမ့်တယ်ဆိုလို့ရှိရင်မမှန်တာကိုအမှန်လုပ်ပြီးတော့သူများရုံအောင်လိမ့်တာပေါ့ပြီးတော့အမှားအမှန်ကိုလည်းပဲအမှန်လို့ပေါ့လေသိရသားလည်းပေါ့လေမမှန်ကန်ပြောတာဒါဒါလိမ့်နေခေါ်ပါတယ်သူကတော့ ကောက်ကြည့်တဲ့သဘောပေါ့ဖြောင်းရှင်းတဲ့သဘောမရှိတော့ဘူးသူရုပ်ဖြောင်းတဲ့ဂုံတွေလည်းကုံသွားပြီဒီမှာလားဆိုတော့ဂုံတက်တယ်ဆိုတာကတူးနဲ့တူတက်နေတာတစ်ခွက်နဲ့တစ်ခွက်တက်နေတာဟွန်းအဲ့လိုမျိုးတွေပေါ့တဲ့နေတာကိုမတက်အောင်လုပ်တာပေါ့တတိယရှိလည်းတဲ့နေလို့ရှိရင်မတက်အောင်ပေါ့လေရန်တက်ပြီးတော့ခုခိုင်းတာတို့တိုက်တာတို့ဘာလို့အဲ့လိုမျိုးတွေလဲပါပါတယ်တော့ အဲ့လိုမျိုးတွေပြီးတော့တိုက်ပြီးတယ်ဆိုရင်ငကောကချိခင်နေတာကအချစ်တီပြန်ပြီးတော့ရန်သူလိုဖြစ်သွားတယ်တသလူမခုံပြောနေအောင်ဖြစ်သွားတာတွေပေါ့လေရန်နေပွားသွားတာတွေပေါ့လေအဲ့ဒါတွေပေါ့ကြောက်တဲ့တရားမတည့်လို့စိစပ်ပြရမယ်စားပေါ့လေရှားရရနေဝင်ရှို့ပြီးတော့ပေါ့လေကြောက်တဲ့တရားမတည့်အောင်အားပေးတာတွေဒါတွေလည်းအကုန်လုံးပါပါတယ် ဆင်းရဲတိမ်ထွာတယ်ဆိုတာကြံကြံတန်တန်ပြောဆိုတာဟွန်းဒီเจ้าမနာတာဟောဒီသူများကိုနှိုက်ခိုင်းပြီးတော့ဟောလေအဲအဲ့ဒါဒီဆဲတာဆိုတာတွေဟောလေဒါတွေအနိမ့်မဲ့စကားပင်ပြည့်တဲ့စကားတွေပြောတယ်ဆိုတာကလည်းတကအကျိုးရှိတဲ့စကားတွေပေါ့။ဟွန်းဒီပုံပြင်တွေပေါ့လေမဟုတ်မှလှုပ်ဆက်တွေလှုပ်ပြီးတော့အဲ့ဒါတွေပြောတာတွေပေါ့။ ဖိုးတန်ချိန်တွေဖြုံးပြတာပဲဒီမှာကို့အတွက်ဖိုးတန်တွေလည်းဆုံးဖိုးတန်ချိန်တွေလည်းဆုံးရှုံးကြတာပဲသူတို့ကလည်းပဲဖိုးတန်ချိန်တွေဆုံးရှုံးကြတာပဲဒီမှာဖြုံးတိပလိုက်တာဟောလေဒီမှာအဲဒီလိုဖြစ်သွားပြီဆိုလို့ရှိရင်မှန်မှန်ကန်ပြောတဲ့ဒီကဲတဲ့ကုသိုလ်ပြီးတော့ချစ်ကြည်စကားစိတ်ဆက်ရေးစကားပြောဆိုပြီးတော့စိတ်ဆက်စိတ်ဆက်ပြီးတော့ကုသိုလ်ချိုးစားရည်ကြည်ကြည်ပြောပြောတဲ့ကုသိုလ် နိရှိတဲ့စကားတွေပြောပြီးကုသိုလ်အဲ့ဒီကုသိုလ်တွေတော့လည်ဟင်းသွားတာပြက်ကွက်သွားပြီးတော့အဲ့ဒီပမာဒတွေဖြစ်သွားပြီးပေါ့နော်ဒါကြောင့်မလို့အဲ့ဒါတွေကိုအဲပမာဒရဲမှာပေါ့လေဒီဝစီတုရှိ၄ပါးမှာပေါ့လေမိလိကိုပောဆောက်မှုတွေလည်ဟင်းမှုတွေပြက်ကွက်မှုတွေပမာဒလို့ဆိုထားပါတယ် ထို့သူသူပိုင်ဥစ္စာကိုမတရားပိုင်စီးဖို့ဗောဒီကြံစည်နေရင်သူတစ်ပါးကိုကြည်ပြစ်စေဖို့ကြံစည်နေရင်ဗောဒီသူတစ်ပါးကိုညှင်းဆဲဖို့ကြံစည်နေရင်ကောင်းတာပြုလဲကောင်းကျိုးပြဆိုးတာပြုလဲဆိုးပြကံနဲ့ကံရဲ့ကျိုးစသည်ဖြင့်ဗောဒီမရှိဆိုတာဗောဒီ အဲ့လိုကြံစည်နေလို့ရှိရင်မနောရုသတိုက်မှာစိတ်ကိုလွတ်ထတာပဲတက္ကရကကြံစည်နေလို့ရှိရင်အဲ့ဒီပုံမှာစိတ်အလိုကြလွတ်ထတာပဲသူတို့ပစ္စည်းကိုအပိုင်စီးလို့ကြံတယ်ဆိုတာကတကယ်လို့သူပိုင်တဲ့ပစ္စည်းသူတို့ပစ္စည်းကိုကိုယ်ကတွေးလို့ကိုယ်ကလိုချင်ရင်တောင်းယူတာသူကပြလို့ရှိရင်ဒါတရားတယ်သူကတော့ ထိုက်တန်တဲ့ပစ္စည်းတစ်ခုလည်းလဲလှယ်ယူတာဒါတရားတဲ့တန်ကြီးပေးတာတန်ကြီးပေးပြီးတော့ဒီပစ္စည်းရအောင်ယူတာအဲ့ဒါမျိုးကတော့ဒါမတရားမဟုတ်ပါဘူးတရားပါပဲဆိုအဲ့ဒါမျိုးတော့လုပ်ကောင်းပါလေဒီတော့သူပပစ္စည်းကိုမတရားမလိုခြင်းမှအပိုင်မရှိလို့မှပါလို့ဒီမှာဟမ် ဒီတော့လူများကိုတတ်ချင်ဖြတ်ချင်တဲ့သဘောလေးဖြစ်လို့ရှိရင်မေတ္တာထားမှမေတ္တာပွားမှဒီမှာတပါအခြားပုဂ္ဂိုလ်တွေပေါ့လေကိုယ်ရင်းကိရိတာကြီးယန္တိကင်းပါစေပုဂ္ဂိုလ်ယန္တိကင်းပါစေဆိုတော့ပေါ့လေမေတ္တာပွားမှပြီးတော့စိတ်ချမ်းသာမှုရှိပါစေကိုယ်ချမ်းသာမှုရှိပါစေ ဒီခန္ဓာဝင်ကြီးကိုဟောလေတက်တော့တက်တာလေးဆောင်ရနိုင်ကြပါစေဆိုတာပါလေအဲဒီလိုမဟုတ်သည့်ကြောင်တော့မှကိုချမ်းသာစီချမ်းသာရှိပါစေလို့ဒီလိုမေတ္တာပွားနေလို့ရှိရင်ဒီလိုဘာကိုတည်ပြည့်စီလို့လည်းခြံစီမှုရင်အဲ့ဒါဒီမရှိဘူးပေါ့အဲခြံစီလို့လို့ချင်းအဲ့ဒါဒီမိတာအဲ့ဒါဒီမိလျော်တယ်လို့ခေါ်ရပါပဲဒီမှာဟွန်းပြီးတော့ကာလေကာယယုတ် ရှိတယ်ဆိုတာပေါ့လေသိမြင်မှုဟုတ်လားကံနဲ့ကံကြုံရှိလို့ယူဆလို့ရှိရင်ကံနဲ့ကံကြီးရှိတယ်ဆိုတော့သိမြင်မှုအယူအဆပေါ့လေအဲ့ဒါကြီးကတန်ရှင်းတဲ့သဘောလေးပဲတန်ရှင်းတဲ့ဆိုတော့ကောင်းကျိုးရတဲ့သဘောလေးပဲအဲ့တော့ကလာမနုတုစရတိဖြစ်နေလို့ရှိရင်တော့အဲ့ဒီတန်ရှင်းတဲ့ကောင်းကျိုးရတဲ့ကုသိုလ်ကြီးမေ့နေတာပါပဲအဲ့ဒါပမာဒခေါ်တာပါပဲ အခုပြောခဲ့တဲ့ကာထုစိတ်၃ပါးဝိရှိတုစိတ်၄ပါးနဲ့မနောတုစိတ်၃ပါးပေါ့လေအဲ့ဒါတွေဟာအမှန်တရားဆိုးရုပ်တဲ့အရာတွေပါပဲအဲ့ဒါတွေကဒုစိတ်မကောင်းမှုတွေမှာပေါ့လေစိတ်ရောက်ပြီးတော့ပြစ်ကင်းကောင်းကျိုးရကုသိုလ်ရရမှာအမေကြီး မိတ်နေတဲ့သဘောတဲ့အဆိုးဝါဆုံးမိတ်နေတဲ့သဘောတဲ့အဆိုးဝါဆုံးမိတ်နေတဲ့သဘောဆိုတော့ကိုယ်မှလည်းပဲကိုယ်ကြည်တရားတွေပြက်ပြီးတော့တစ်ဖက်သားပုဂ္ဂိုလ်ကြီးခံရတာလည်းပဲမသက်မသာဘူးနှစ်ဖက်မသက်သာဘူးပေါ့လေတရားအလွန်ကိုကင်းမဲ့တဲ့အဆိုးမှာပေါ့လေလူတော့လူပဲ အခြေခံခွင့်ရတရားမရှိတော့သူစိတ်ကြီးများနေတော့လူနဲ့မတူဘူးခုနမနောစိတ်တွေတုံးကမှလည်းပဲစိတ်ကအစိတ်ကိုလွတ်ထားတယ်ဆိုတော့လူလိုစိတ်ထားမရှိတော့လူတော့လူပဲတကယ်လူမှထားရှိတဲ့စိတ်ထားမျိုးရှိတော့သိဆန်လို့ပုံပါပါအဲလိုဖြစ်သွားတာပါပဲအမှန်တရားကြောက်ရကောင်းတယ်အဲဒါအမေကြီးမေ့နေတဲ့ပမာဒာတဲ့ ပမာဒဒီထဲမှာဆိုလို့ရှိရင်အကြီးဆုံးအဆိုးဆုံးပမာဒလို့ဆိုမှာပါပဲအဲ့ဒီပမာဒလောက်ကင်းနိုင်တယ်ဆိုလို့ရှိရင်အပမာဒထားနိုင်လို့ရှိရင်လူပိသားပဲလူလူအခြေခံလူလူစိတ်ထားတတ်မယ်ပေါ့လေဒီနေ့ဒါတော့ပဲပြောဟောနောက်နေ့ကျမှအခြေချက်ပြီးတော့ဒီကာမဂုဏ်မှာပေါ့လေမိလျောပေါ်ဆောက်ကုန်လေးပြောပါဦးမယ်